ဒီမှာတော့ကုရ်အာန်ကတော့ကျွန်တော်တို့เนาะဘာသာစကားတွေနဲ့ပြတယ်လူတွေရဲ့အသားအရောင်တွေနဲ့ပြတယ်တနည်းအားဖြင့်လူတွေရဲ့ civilization လူတွေရဲ့ culture အမျိုးမျိုးကဘာပေါ်မှာကွဲပြားနေခြင်းကိုကဘီလီယံအလ္လာဟ်ရှင်ရဲ့တတ်သိလက္ခဏာတော်တစ်ပါးဖြစ်တယ်ဒါကိုလက်ခံပေးရမယ် positive thinking အရာလက်ခံရမယ်ဆိုတာကို ကျမ်းစာများကုရ်အာန်ကရည်ညွှန်းပြဆိုလိုခြင်းပဲဖြစ်ပါလေ။တော့ပါမှာ diversity လို့ခေါ်တဲ့ English လို diversity မြန်မာလိုမတူကွဲပြားခြင်းဆိုတဲ့စကားရပ်ကိုဟောရတာပေါ့။နော်နိုင်ငံတနိုင်ငံရဲ့နိုင်ငံရေးရှုထောင့်ကကြည့်မယ်ဆိုရင် ဒီလို diversity ဆိုတာကမတူကွဲပြားခြင်းကအားနည်းချက်လားအားသာချက်လားဒါကလေးကျွန်တော်ခုတ်ပါပါကျွန်တော်ရဲ့တရားဓမ္မဒါကိုကျွန်တော်စဉ်းစားကြရအောင်ကမ္ဘာတစ်ပိုင်းမှာ diversity လို့ခေါ်တဲ့မတူကွဲပြားခြင်းကိုအားနည်းချက်မလိုလားအပ်တဲ့အချက်တရားဖြစ်ရှုမြင်လက်ခံထားတဲ့နိုင်ငံတွေဟာပျက်စီးခဲ့တာ ဆုံးရှုံးခဲ့ရတာခြေကွဲခဲ့ရတာနိုင်ငံရေးစီးပွားရေးမှာနလန်မထူဖြစ်ခဲ့ရတာကျွန်တော်တို့တွေ့ရှိရကြားသိခဲ့ရဖြစ်ပါတယ်ဥပမာကျွန်တော်အချက်တစ်ချက်တစ်ချက်ကိုသင်ပြရအောင်1990မှာဖြစ်ပွားခဲ့တဲ့ရခိုင်ယူဂိုစလာဗီးယားနဲ့ နော်ဘော်ဖီးယားဟာဒီကိုဖီနာခရိုရှာစဒီစကလုံးတွေကျွန်တော်တို့အားလုံးကဘာလို့သိတယ်နော်ယူဂိုစလာဗီးယားဝင်နေတော့အဲ့ယူဂိုစလာဗီးယားနဲ့အာဖရိကနိုင်ငံမှာဆိုရင်ရဝမ်ဒါအာဖရိကတိုက်မှာဆိုရင်ရဝမ်ဒါနိုင်ငံရဲ့ရင်းခင်းတွေကိုဥပမာဖြင့်ကျွန်တော်လေ့လာသုံးသပ်ကြည့်ကြပါစို့လူမျိုး စလာဗီးယားနိုင်ငံဟာယခုကမှာကမ္ဘာမြေပုံပေါ်ကကွယ် positive thinking အဖြစ်အလရှိကလက်ခံထားတယ်နော်အဲ့တော့ကောင်းပြီ diversity ကိုအားသာချက်အဖြစ်လက်ခံထားတဲ့နိုင်ငံအနေထားလေးတွေကျွန်တော်ပြန်ကြည့်ကြရအောင်ဥပမာဘင်္ဂပြည်တော်စုဘင်္ဂပြည်တော်စုကလက်ရှိအခြေအနေကိုလွယ်လွယ်ကူကူတည်ဆောက်နိုင်ခဲ့တာတော့မဟုတ်ပါဘူးအားလုံးသိပါ နဲ့အဓိကဖွဲ့စည်းထားတဲ့အမေရိကန်ဟာမတူပွဲများခြင်း diversity တွေကြောင့်ကြုံတွေ့လာရတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ကျော်ဖြတ်တိုးတက်အောင်မြင်ခဲ့ပါတယ်။နောက်လူဖြူတွေနဲ့လူမဲ la Telat အဆုံးတတ်ဒါပထမချက်အဘာချက်နောက်ကမဆက်တဲ့မှာကျော်စနစ်ကိုဖျက်သိမ်းတော့အာဖရိကန်လူမင်းများကိုလူဖြူများနဲ့ဓာတ်တူဖွင့်ရေးရအောင်မျိုးစိတ်ချပေးခဲ့ပါလေဘာသာရေးရလဲလူလက်စွာဘိုးဘွယ်ခွင့်ကိုပေါ်ဆောင်ပေးခဲ့ပါလေဒါလားတနည်းအားဖြင့်ပြောရင်ဆိုရမယ် မှာကြီးပဲလည်းမဟုတ်ဒီပါနှစ်ဦးနှစ်ဖက်လုံးကအရှိတ်အဟုန်နဲ့ဆောင်ခဲ့ရတယ်ဒီနေရာမှာကျွန်တော်တို့အစ္စလာမ်ဘာသာဝင်တွေစဉ်းစားမိချက်ကသုံးတော့ကျွန်တော်ပြောလို့ကျွန်တော်တို့ဘယ် identity နဲ့သွားကြမလဲ စ္စလာမ်တရားတော်နဲ့တိုက်ညီမှုရှိပါသလားကျွန်တော်ဟောဒီဘာလို့ကတက်ဟောတဲ့ဒီကောင်းကောင်းနဲ့တိုက်ပုံနဲ့ဝချင်းကိုကျွန်တော်နားလေတော့အစ္စလာမ်ကခွင့်ပြုချက်ရှိတယ်အစ္စလာမ်ကခွင့်ပြုတယ်အစ္စလာမ်ကဟောစာမရှိဘူးအစ္စလာမ်ဟောစာမရှိဘူးရောက်တဲ့နေရာမှာရောက်တဲ့နိုင်ငံရဲ့ ယဉ်ကျေးမှုကိုလေးစားလိုက်နာခြင်းဒီအစ္စလာမ်ရဲ့ကောင်းမွန်မြင့်မြတ်တဲ့စိတ်နဲ့စိတ်ထားတစ်ခုပဲဒါအဲ့ဒါတူကြီးပဲနော်အဲ့တော့ကျွန်တော်မကြာခဏပြောပါတယ်အစ္စလာမ်ဒီကျမ်းစာကုရ်အာန်ဒီတာလ်ချာကိုဘယ်တော့မှတိုက်ဘူးထဲတာကအစ္စလာမ်ရောက်လာတာနဲ့ဒီမှာရှိတဲ့ culture ကိုတိုက်ရမယ်ဆိုရင်တော့ဖြစ်အစ္စလာမ်ဖြစ်ခြင်းကို စဉ်းစားရပါတယ်ဆိုတော့ကကျွန်တော်တို့မြန်မာနိုင်ငံမှာကျွန်တော်တို့ရဲ့ identity ကိုကျွန်တော်တို့ကဘယ်လိုခံယူပြီးဖော်ထုတ်ပြကြပါလဲဒီကိစ္စအတော်ရေးကြီးတယ်အရင်တည်းကိုစဉ်းစားဆောင် စားမှုကြတယ်ဘယ်သူလဲလေပြန်နဲ့တိုက်သွားတာမွတ်စလင်ကတိုက်တာတေချာပဲအဲတခြားပုံပေါ်သူဖောက်တယ်တော့ဒါကနာထားဒါပေမဲ့ဒီပုံမှာဘာသာရေးအသိကြီးဖြစ်သလား3000ကျော်တော့မင်းကပြည်သူမင်းက citizenship မင်းကနိုင်ငံသားဒီမျိုးဖြစ်ဘူးဗျာဒါကသူတို့ရဲ့ diversity ပေါ်မှာရင့်ကျက်တဲ့အနေအထားတရား ကျွန်တော်တို့ပေါ်ရတာမဖြစ်နိုင်ဘူးမြန်မာနိုင်ငံသားတွေကျွန်တော်ဘုရားဘာသာလည်းပြောမယ်ကျွန်တော်ဒီစတာကလည်းထိုင်မယ်ဒီတိုင်းပဲမဖြစ်နိုင်ဘူးလားဒီနေ့သားအဲ့တော့မင်းကပြည်တော်စုဟာတဘာဘာမှာကနေ့အင်အားကြီးမဟုတ်ပါဘူးအင်အားလုံးအင်အားကနိုင်ငံဖြစ်နေပြီးတော့ဟောဖြစ်ချင်တော့ဗျာ လူဝဲသမရပြောက်ကနိုင်ငံကိုဦးဆောင်နေခြင်းကိုကအမေရိကန်မှာလူမဲသမရတက်လာတယ်ဆိုတာကတော်တော်စဉ်းစားစရာနော်အရင်တော့တော့ ironical မဖြစ်တဲ့ကိစ္စပဲ diversity ကိုဘယ်လောက်ညှိကျက်သွားလဲ မဲ့တမရတရားဖြစ်လာခြင်းဟာထိုင်မစီရလိုက်တာကဲတော့ဘယ်မှာဝေးတယ်ဗျာသူတို့ပညာတက်တက်ကဲကျွန်တော်ဒီဘက်မှာရှိတဲ့အာဆီယံဘက်မှာရှိတဲ့စင်ကာပူကြည့်အောင်အားသာချက်နေထားလေးလာနော်စင်ကာပူကျွန်တော်ကြည့်အောင်အရှေ့အာတောင်အာရှမှာရှိတဲ့စင်ကာပူနိုင်ငံကိုလေးလာကြည့်မယ်ဆိုရင်စင်ကာပူက diversity လို့ခေါ်တဲ့မတူကွဲပြားခြင်း ခြင်းတရားဖြစ်ထိထိရောက်ရောက်သုံးချနိုင်ခဲ့တဲ့နိုင်ငံတကာဖြစ်ပါတယ်ဟောဒီကမှာစင်ကုန်ရောက်တယ်အများကြီးကျွန်တော်အမေရိကန်ဝေးကြီးမရောက်ဘူးလေအများကြီးစင်ကုန်ကျွန်တော်ပြပြဒီကူနနာမလေးတွေရှိတယ်တရုတ်တွေရှိတယ်အိန္ဒိယအိန္ဒိယလူမျိုးတွေနဲ့ဖွဲ့စည်းထားပြီးတော့ကိုယ်ဝယ်ရဘာသာရခရစ်ယာန်လည်းရှိတယ်ဟိန္ဒူလည်းရှိတယ်အစ္စလာမ်ဗုဒ္ဓဘာသာ Chaba. မရှိမရှိဆိုတာကိုတော့ကျွန်တော်မပြောဘူးစင်ကာပူရဲ့လက်ရှိတိုးတက်မှုတွေနဲ့ပဲတိုင်းတာကြည့်လိုက်ပါ jaron ko jaka na biore ko nasura na mal lezen ko ya ayyuhan nas inna min dhakarin wa untha wa ja'alnakum shuhuban wa qabail li ta'arafu ai ga se shi de ya pai ki ma phyat pyo o oh, lu da ဖြစ်ထွန်းစေခဲ့မင်းဇောက်ကအဖေမဟုတ်တော့အဖိုးတဘောနဲ့ဘောတဲ့အမတဘော positive နဲ့ negative ကနေပြီးတော့အခြေပြုပြီးတော့စင်ကဲပြောင်းလဲဖြစ်စဉ်ရတင်တို့ကိုပြုစုပြောတော့ခဲ့တယ်ဆက်ပြီးတော့ what you never ဆက်ပြီးတော့အဲ့ဒီကနေပြီးတော့ဆက်ပြီးတော့ shuru wa qabail မြို့နယ်စုတွေမြို့ a multiple nation တော့အဲ့ဒီမျိုးစားရပါဒေသတစ်ခုနဲ့ multiple multiple nation ဒီလိုပေါ့တဲ့ရအများကြီးပဲဗျာနော်တိုင်းသားမျိုးကြီးတွေဖြစ်တဲ့ သုံးနေမြင်နေရှိတယ်။တွင်တိခောက်ပြင်းနေရှိတယ်။ညချောင်းနေရှိတယ်။အဲ့ဘသူကွဲတဲ့ပထဝီနေထားရာဒီလူတို့အေးတဲ့ဒေသရှိတယ်။ပူတဲ့ဒေသရှိတယ်။ညတာတဲ့ဒေသရှိတယ်။ရင်းမြစ်တစ်ပါးကတော့ပါလေထင်ရှားတဲ့အမှတ်တရတွေပဲဖြစ်ပါလေ။လူမျိုးတွေပဲမသူကွဲကြတာမဟုတ်ပဲနဲ့ပထဝီနေထားရရှိမယ်ဆိုတော့မြန်မာနိုင်ငံမှာပူကွဲကြမှုတွေရဒေသနေတာအများကြီးကွဲကြမှုရှိတယ်။နောက်ပြီးတော့ လူမျိုးစုတွေရဲ့အကြားမှာအခြေခံအားဖြင့်ယဉ်ကျေးမှုဒလိထုံးတမ်းတွေပိုးဝေရဘာသာတရားပြလည်းမတူပွဲပြားကြပါလောကအေးရပြီးတော့မြန်မာနိုင်ငံဟာလက်ဝဲနဲ့လက်ရနိုင်ငံရေးအစပေါင်းစုံဟာနောက်ဆုံးမှာလက်နဲ့ကန်တပုံအနေထားကိုရရှိသွားပါတယ်။ကြားမှုမှာပေါ့ ရဘုံအစိုးရကဘာလို့အင်းဆိုင်လုံးနေရာမျိုးမှာရဘုံရှိတယ်အင်းရဘုံရှိတယ်ဒါမှလည်းလက်ဝဲနိုင်ငံကြီးလက်ဝဲလက်ရာနိုင်ငံကြီးပေါ်မှာဘာလို့တော်လာရတော့ပြီးခဲ့တယ်ဆိုတော့ ကျွန်တော်အကျိုးကျွန်တော်ရှေ့လမ်းမတင်တော့ဘူးကျွန်တော်အမှန်ပြောမယ်အမှန်ပြောလို့သိရင်လည်းသိသွားပါစေတော့ဖမ်းရင်လည်းဖမ်းသွားပါစေတော့အရှိကိုအရှိတိုင်းပဲပြောပြီးတော့ဒါကကျွန်တော်ပြုတ်တော့ပြောမှာနောက်နောက်ကိုဒါမျိုးမဖြစ်အောင်နိုင်ငံတော်အစိုးရအပါဝင်နိုင်ငံတနိုင်ငံလုံးထဲမှာမိသေးနေထိုင်ကြပြီတိုင်းနာနိုင်ငံသားအားလုံးကဒီအဖြစ်ဆိုမရအောင်ကိုယ်နိုင်ငံကိုကိုတိုးတက်နေနိုင်အောင် ကာကွယ်ကြဖို့အတွက်ရင်းနှီးမြုပ်နှံကြဖို့ပဲဒီစကားတွေကျွန်တော်ပြောတယ်အဲ့တော့အဲ့လိုရှုပ်ထွေးနေတဲ့အားနဲ့နေတဲ့အနေအထားပေါ်မှာလွတ်လပ်ရေးရပြီးတဲ့နောက်မှာအုပ်ချုပ်သူအစိုးရဆက်ဆက်ရှိတာပေါ့ဗျာတော့သိကြပါလားအားလုံးနိုင်ငံအစိုးရပါအစိုးရပါအစိုးရပါအစိုးရနာမည်နာမည်နာမည်ပြုပြုနေတက်လာတဲ့အစိုးရဆက်ဆက်ကအဲ့ဒီလို diversity လို့ခေါ်တဲ့ မတူကွဲပြားခြင်းကိုခြားနာမှုတွေကိုတဟဇာတဖြစ်အောင်မနေ့ကကျွန်တော်သတင်းစာကိုဖတ်လိုက်တယ်လူကြီးမင်းတို့ဖတ်ဆရာတော်အရှင်ဒေါက်တာညာလက်ထရကလေးသတင်းစာမှာကျင်ညာချက်ပေါ်မှာတော်တော်တိတ်ကောင်းတယ်ခင်ဗျာဆရာတော်အရင်လေးစားတယ်တိတ်ကောင်းတယ်နော်ဒီမှာလည်းပဲကျွန်တော်ကကြည့် さい ကျွန်တော်အသက်56နှစ်ပါကျွန်တော်မပြီးပါဘူးအဲ့ဒီတော့ပြီးတဲ့ပုံတွေအများကြီးဒုတိယကမ္ဘာစစ်ပြီးမှာအာရှမှာပုံပြိုးတိုးတက်မှုအလားအလာရှိဆုံးနိုင်ငံအဆင့်ကနေပြီးတော့ကမ္ဘာမှာဘယ်အဆင့်ရောက်ပါလဲဆင်းရဲဆုံး LDC ဖြစ်ပါတယ်တော့ဝန်ရစီတာတိတ်ကောင်းပါလေယောဂါကိုပုံနဲ့စူးစမ်းချက် ယောဂကိုမပုတ်ပဲနဲ့အပေါ်ရာကိုပုတ်နေကြယောဂမပြောက်ဘူးဟောလေးလုံးလိုက်ဒီဟာလေးလုံးလိုက်အနေထိရာခင်ဗျာယူနီဖောင်းအပြည့်စုံနဲ့ရဲတွေလမ်းမှာလမ်းတလားနေရတဲ့အနေထားစစ်သားတွေခေါ်ပြီးလမ်းမှာလုံခြုံချနေရတဲ့အနေထားဗမာပြည်ပုံရိပ်မြန်မာနိုင်ငံရဲ့ပုံရိပ်ဗမာမှာပြောတော့ဘယ်လိုပြကြပါလဲကျွန်တော် ကျွန်တော်အစင်းရဲဆုံးနိုင်ငံရောက်နေပြီဒီအနေထားကိုရောက်နေပြီအဲ့တော့ယနေ့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဘာသာရေးဒီဒီဂယုံတွေပါဒါကျွန်တော်နည်းနည်းသင်ပြပြရစီနော်မွတ်စလင်များနဲ့လားဒါတော့အမှန်တိုင်းပဲဗျာဒါအမှန်ပြော တင်ပေးပါတော့ဥပဒေကြမ်းဖြစ်လာမှာအဲ့ဒါအသက်ဝင်တာဥပဒေကြမ်းဖြစ်အောင်လုပ်ပါအဲ့ဒါကော်မတီကော်မရှင်တွေလွှတ်တော်မှာဖွဲ့ပါပြီးရင်ကျွန်တော်တို့ minority right လူနည်းစုခွင့်တွေကိုရအောင်တောင်းပါတော့အဲ့ဒီမှာကျွန်တော်ကတော့အတွင်းရလို့လိုအပ်ကျွန်တော်တို့ပြန် signature campaign လုပ်မယ် demonstrating လုပ် demonstration လုပ်မယ်ကျွန်တော်တို့မွတ်စလင်ကိစ္စမွတ်စလင်ကမလို့ဘယ်တော့လာလို့တချို့မသိကြအောင်ဖောက်နေတယ်တော့ ကျွန်တော်အတွက်လည်းမဟုတ်ကျွန်တော်သားသမီးတွေပဲလူကြီးမင်းတို့လည်းလူကြီးမင်းတို့သားသမီးတွေပဲအဲ့ဒါလောက်တော့ ဒီမိုကရေစီပြုပြင်လမ်းကြောင်းပေါ်မှာရှောက်လာနေပါလေ။ဒါပေမဲ့ကျွန်တော်တို့ဟာဒီမိုကရေစီကိုထူထောင်ခြင်းနေကြပေမဲ့ လဲပါတယ်ဟုတ်အစိုးရလဲပါတယ်ဒါမှလာတယ်ရှိနော်အဲ့တော့ပဏိပြောရရင်တော့ကွဲလွဲမှုတွေကိုသဘောတူလက်ခံနိုင်တဲ့အလေးက agree to disagree အဲ့ဒါဖြစ်သွားဒီမိုကရေစီနဲ့ပါလူအများစုရဲ့ဆန္ဒကအလေးထားမှာဖြစ်ပေမဲ့လူနည်းစုကိုလည်း လေးစားစဉ်းစားဖို့လိုပါတယ်ဒါမှမဟုတ်ဆိုရင်တော့ဒီမိုကရေစီကိုလူမြေကောင်းအောင်မျက်နှာပုံစုပ်ပြီးတော့လူအများအားကိုနဲ့အနိုင်ကျင့်တဲ့ပုံစံမျိုးဖြစ်သွားပြီဒီမိုကရေစီမှာ demon crazy demon crazy demon from a council crazy you democracy မှာ demon crazy ဖြစ်သွားလိမ့်မယ် ဆိုတော့အဲ့ဒီကတော့တစ်ဆင့်ဒီမိုကရေစီရဲ့အတွက်သွေးကြောဖြစ်တဲ့တရားဥပဒေစိုးမိုးရေးခရီးပြောနေတဲ့ rule of law တရားဥပဒေစိုးမိုးရေးကိုစိတ်ပေါ်ပြီးမင်းမဲ့စရိုက်ဖြစ်သွားပါလိမ့်မယ်အဲ့ဒီဖြစ်နေပြီလေဖြစ်နေပြီကျွန်တော်နားလည်တာကတော့ဗုဒ္ဓဘာသာ လင်နဲ့လာတာလားကျွန်တော်မြင်တယ်တိုင်းပြည်နဲ့လာတယ်လို့ပဲမြင်တယ်ဒီရေးပြတိုင်းပြည်နဲ့လာကျွန်တော်ရဲ့နောင်လာတော့တာတိတ်နဲ့လာတယ်ဗျာကျွန်တော်တို့ပလီတွေပျက်စီးသွားတယ်မွတ်စလင်ရဲ့အိမ်တွေအများပြားပျက်စီးဘုရားဘာသာအိမ်လည်းပျက်စီးတယ်ပတ်စံစုပြီးပြန်ဆောက်မရဘူးလားတိတ်ရပုံကောင်းအောင်ဆောက်ရတယ်ဒါနဲ့ကမ္ဘာမီဒီယာတွေမှာ မိလောင်နေတဲ့ပုံတွေလူတွေတတ်နေတဲ့ပုံတွေပြန့်နှံ့သွားပြီမြန်မာနိုင်ငံရဲ့ dignity မြန်မာနိုင်ငံရဲ့ image ကိုပတ်စံဘလောက်နဲ့ပြန်ကောင်းပုံပေါ်လို့ရမလဲပြောစမ်းပြောစမ်းဘယ်လိုပြန်ပေါ်မလဲပလင်ပြတ်တာပြန်လုပ်လို့ရတယ်အိမ်ပြတ်တာပြန်လုပ်လို့စောက်လို့ရတယ် dignity ပြတ်ကြဆုံးသွားတာ ချို့နိုင်ငံရေးအပြောင်းအလဲရှိတယ်ဆိုလည်းပြောတယ်ဆရာတော်ကြီးတွေလည်းပြောတယ်အဲ့ဒီအချိန်ကြီးကိုရောက်သွားရင်တော့နိုင်ငံရေးနောက်ကြောင်းပြန်နိုင်ငံရေးနောက်ကြောင်းပြန်လက်လူတူတွေရဲ့ထောင်ချောက်ထဲမှာတဲ့တဲ့ကားနဲ့မြည်သွားလိမ့်မယ်နော်နော်ဒီအချိန်ကြီးရောက်သွားရင်တော့ကျွန်တော်တို့မတွေးဝန့်စရာပါလွတ်တယ်ဝစီလေးကြောက်သွားမယ်နိုင်ငံရေးပါတီလေးကြောက်သွားမယ် နေ့ကျွန်တော်လည်းဒီပေါ်မှာဒီလိုစကားပြောနိုင်တော့မှာဟုတ်တော့လူချင်းမင်းတို့လည်းလာပြီးဒီလိုတရားနာဟုတ်တော့ဗုဒ္ဓဘာသာတွေလည်းကိုယ့်ရဲ့ဘာသာတရားကိုလွတ်လပ်စွာဆောင်ရွက်နိုင်မရှိတော့မှာမဟုတ်ဘူးကျွန်တော်တို့စိတ်အုပ်ချုပ်ရေးကိုကျွန်တော်တို့နော်တွေ့ကြုံမှုပါလေစိတ်အုပ်ချုပ်ရေးနဲ့ကျွန်တော်တို့မဆိုင်ပါဘူးဗျာနော်ဘာဖြစ်လို့ပြန်ပေါ်ခြင်းကြ ပြီးပုဂ္ဂိုလ်တိုင်းမင်းကိုယ်နဲ့ထုတ်ကြည့်ပါနော်သူများရဲ့နိုင်ငံသူတို့မှာရှိတဲ့မတူပွဲပြားမှုတွေကိုသူတို့နိုင်ငံရေးအတွက်အမြတ်ထုတ်ကြတယ်ဆိုရင်ကျွန်တော်တို့ကရောအဲ့မတူပွဲပြားမှုကိုအမြတ်မထုတ်နိုင်ဘူးလားနော်ဒီချက်ကစဉ်းစားရမယ့်ချက်အဲ့တော့ဒီနေ့ကျွန်တော်တို့ပြောမယ်ဒီမိုကရေစီဒီမိုကရေစီတနိုင်ငံ များရောက်လို့ရောက်အမောင်းတောင်မှမြောက်မှမသိကျွန်တော်ပြောတဲ့ဘဝဆိုမှားမှာတော့မသိနော်အဲ့လိုမျိုးတော့ကျွန်တော်တို့ရောရင်လိုက်ဘာသာရင်လည်းမလောက်ပါနဲ့ဆိုရှယ်လစ်ခေတ်တော့လည်းအဲ့ဒီလူတွေဆိုရှယ်လစ်မှာတလစ်တဲ့လစ်နေတာဒီလူတွေပဲ88ရေခဲမှာနှစ်ဖိုးပါခါနဲ့ကျွန်တော်တို့အလီတွေစီးပြီးအပေကဆိုတာလည်းဒီလူတွေပဲ သွားချင်တယ်နော်ကျန်တဲ့မြတ်တော်ကပြောတာနော် diversity မင်းတို့ရဲ့ဘာသာစကားတွေအမျိုးမျိုးကွဲမင်းတို့ရဲ့အတွေးအကြုံတွေအမျိုးမျိုးကွဲမင်းတို့ရဲ့ culture တွေကွဲတယ်မင်းတို့ရဲ့ civilization တွေကွဲတယ်အဲ့ဒါတွေပေါ်မှာအဲ့ဒါကို positive thinking အနေထားနဲ့စဉ်းစားလက်ခံပေးခြင်းအဖြစ် diversity ကိုတဟဇာတဖြစ်အောင် လောက်ကန်ဆောင်ရွက်ခြင်းအဖြစ်အထူးသဖြင့်ကျွန်တော်ပြောချင်တာဟောဂျမသားတွေအမိမြန်မာနိုင်ငံတိုးတက်ရာတိုးတက်ကြောင်းဆောင်ရွက်တဲ့နေရာမှာအေမိအားဖြင့်ဆောင်ရွက်နိုင်တဲ့စွမ်းအားများကိုအလားရှိမြတ်မှာပြီးတော့မပါစေလို့ကျွန်တော်ဆုတောင်းတယ်ဘာရဲ့တပါပဲဒါပဲနေကုန်ချုပ်ပါတယ် ဆလာမတ်မဂ်ဖီရတ်ကြောက်ပါစေလို့ဆုတောင်းပါပါတယ်ကျွန်တော်အနေနဲ့အနေငယ်ချင်းရရရှိပါတယ်ကျွန်တော်တို့အခုပြီးခဲ့တဲ့ဒီခေတ်မှာတော့ကျွန်တော်တို့သားကောင်ပါဗျာဖြစ်သွားတဲ့ပုံစံရှိပါတယ်ဘုရားဘာသာလည်းရှိတယ်စတင်တွေကလည်းရှိတယ်နော်ဘုရားဘာသာလည်းရှိတာတော့ကျွန်တော်တိလောက်တဲ့ချုပ်ကိစ္စကိုစတင်တွေအကာအကွယ်ပေးတယ်ဘုရားဘာသာရောလည်းအကာအကွယ်ရှိနော်အဲ့ဒါတွေကတော့ကျွန်တော်ဒီတိုင်းခံကြည့်လို့မရဘူးကျွန်တော်ကတောင်းရှိနော် အဲအဲ့တောင်ရှိတဲ့အတွက်ကျွန်တော်တို့ကောက်ခါနေတာကျွန်တော်ခင်ဗျာ360လောက်တောက်ပြီးရတဲ့ပတ်လည်းကျွန်တော်ပြောလို့ဒီတစ်ပတ်မှာကျွန်တော်နောက်ဆုံးကောက်ခါပြီးတော့ပထမတုတ်ဖြစ်နေဖြစ်နေတာရှေ့ပတ်မှာကျွန်တော်အချို့ဖွဲ့နော်ဒီမြေလေးလာဆိုတော့ချုပ်ဖက်တယ်ကျွန်တော်ညှိနှိုင်းပြီးတော့အဲ့ဒါကြီးနာမည်နေရာမိတ်ထူတာလည်းရှိတယ်ဒီဘက်ကဘိုးတိုင်းနောက်ချမ်းမှာလည်းရှိတယ်ကျွန်တော်လည်းတင်ပါတယ်ဘိုးတိုင်းနောက်ချမ်းကိုအဲ့ဘိုးတိုင်းနောက်ချမ်းမှာရှိတယ်အဲ့ဒါတောင်ရှိတယ်အာနာရှိတောင်ရှိပုံပုံများဘာဖြစ်လို့ဒုက္ခနဲ့ဆံမဖွဲ့ပေးတာလဲ ကျွန်တော်လည်းသူ့ကိုမေးတာပါလေဖြေတော့မလာသေးဒုက္ခရစကားမဖွင့်လာတော့ကျွန်တော်ကဘုရားဖြုတ်ကိစ္စတွေပါနိုင်ငံရေးရဟုတ်အဲ့ဥပဒေကကျွန်တော်လည်းပြဿနာရှိနော်မိတ္တလာဘက်ကတော့ပြဿနာရှိနော်ဒါပေမဲ့ဒီဘက်ကလူတွေလည်းတော်တော်လေးဒုက္ခရောက်တဲ့အပိုင်းရှိအဲ့ဒါတော့ကျွန်တော်ဆွေးနွေးရတော့နော်အဲ့ဒီကိုကျွန်တော်တို့နည်းများမရှိဘူးဒါပါကျွန်တော်အဲ့ဒီဟာကိုသွားပြီးတော့ဒန်းပေးမှာဖြစ်ပါတယ်နောက်တစ်ချက်ကတော့အခုကတော့ဂျန်နေပြီဆိုတော့ဂျန်ပြီးတဲ့အခါမှာနော်ဂျန်ပြီးတဲ့အခါမှာ ကျွန်တော်တို့အဲနော်စပတ်ပိုင်းကြီးကျွန်တော်တို့ upgrade လုပ်အများကြီးလုပ်နေတော့ကျွန်တော်တို့ကျွန်တော်တို့ရဲ့ IQ တွေကိုအများကြီးပြည့်တင်ဖို့လုပ်တယ်နော်အဲ့ဒီ identity လို့ပါလို့ဆိုတာကျွန်တော်တို့ကိုယ်တိုင်ကျွန်တော် format ကိစ္စနော်ဒါတွေကျွန်တော်ဆွေးနွေးဖို့စပတ်ပိုင်းလေးတွေလုပ်မယ်အဲ့ဒီမှာလည်းကျွန်တော်တို့ပြီးရင်နော်ကြံပြီးအချိန်နဲ့ day တွေနော်လက်တွေကျွန်တော်ထုတ်မယ်အဲ့ဒီမှာကျွန်တော်နိုင်ငံသားဥပဒေနဲ့ပတ်သက်ပြီးကျွန်တော်ဆွေးနွေးဖို့နော်ပုံပုံတွေ format နော်နောက်တစ်ခါတခြား open လေးတွေလုပ်မယ်ထို့တစ်ဖြစ် ကျွန်တော်တို့ဂျမတ်တွေလူငယ်များကိုကျွန်တော်အားကိုးပါတယ်အဲ့ဒီမှာလာကြပါနော်ကျွန်တော်တို့နောက်လုံနိုင်ဆယ်နှစ်ပါနော်ဆယ်နှစ်ပါကျွန်တော်တို့တွဲပြောင်းပြပြီးခဲ့ပြစီနော်အဲ့ဒီမှာလာခဲ့ပါနောက်ကိုလည်းကျွန်တော်တို့ Muslim conference ကိုလုပ်နိုင်ဖို့လည်းကျွန်တော်တို့တခြားအဖွဲ့အစည်းတွေပေါင်းပြီးစူးစမ်းနေပါတယ်နော်အဲ့ဒါအကြီးဆုံးကျွန်တော်ဒီနေ့ဆိုတော့ကျွန်တော် serious ဖြစ်နေဆိုတော့ကျွန်တော်တို့တော့ဒီကိစ္စတွေလုပ်ဆရာတွေကျွန်တော်ရှိနေတာ آمنوا الله يأمر بالعدل